1349ခုဒုတိယဝါဆိုလစုပ်10ရက်နေ့ဘိုင်းဓမ္မယုံကြီးဝယ်ဝါဆိုသင်္ကန်းဆက်ကပွဲနဲ့နန္ဒကြီးစွတော်ရှင်မဟာစီဆရာတော်ဘုရားကြီးသံလုံတော်မူသော3နှစ်ပြည့်အထိမ့်မှပူဇော်ဝဲတို့ညာဖြားဖြားရောက်လာကြပြီးယရဏမြတ်သုံးပါးတို့ယုတိအလေးမြတ်လက်အမှုရဲ့ရှိခိုးပူဇော်ပူဇော်မလျောကရောတော်ပနာမကုသကံစေရနာ အထိမ်းမှပွဲနဲ့ပတ်သက်သမျှဆောင်ရွက်ရသောအာရုံကုသကစေတနာ၏အစွမ်းအာနုဘောကြောင့်ပိဋကပေါင်းသူတော်ကောင်းတို့၏ကိုယ်တွင်ကိုယ်ပါနဌာနတို့၌ပေတန်တရာမျိုးမျိုးဆိုးဟုသမျှမကြမတိမညိမတွေ့အန္တရာယ်နှောက်ရှက်မရှိကြပဲအသက်ရှိခြင်းဈာမခြင်းခွန်အကြီးဉာဏ်ပညာကြီးခြင်းစသည်တို့လူရှိရတောင်းတအပ်သော လောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာအပေါင်းတို့နှင့်ပြည့်စုံကြပါစေ။ဘုရားမြတ်နန္ဒကျေးဇူးရှင်ဆရာတော်ဘုရားကြီးသံလွန်တော်မူတဲ့၃နှစ်ပြည့်မြောက်အထိမ်းမှပူဇော်ဝဲမှာထိုက်တန်သမျှဟောရပေးဖို့တောင်းရှိတဲ့အတိုင်း အခုထိုက်တန်တယ်ပြောရမှာပါပဲခုနအစီအစဉ်နေတော့ဒကာကြီးအောင်မြင်ကကျင်ညာသွားတာဖြစ်တော့ဝဇုသင်္ကန်းသမိုင်းနဲ့ကြီးပြင်းဆရာတော်ဘုရားကြီးရှိခြင်းကသတ္တတင်ရရှိခြင်းကဆောင်ရွက်တဲ့အချက်တွေတော့ထပ်မံပြီးတော့ဖြည့်ရှင်းပြောပြဖို့လူဝင်မထင်တော့ပါဘူး ဩဝါဒကထာတက်တက်လောက်ပဲလို့ပါလိမ့်မယ်။ဒါတာဝန်ရှိတဲ့အတိုင်းပြောရမယ်ဆိုရင်ကလျာဏမိတ်တဆိုတာဘာလဲဆိုတဲ့ကောင်းစဉ်လေးတက်ပြီးတော့ဘုန်းကြီးပြောခြင်းပါလဲ။ဆရာကောင်းဆိုတာဘာလဲပေါ့။ဘာပါလဲ။ဒါပါပဲပမာလို့တော့ဆရာကောင်းဆိုတာဘာပါလဲဆိုတဲ့ရှင်းပြရင်ကဒီလိုရှင်ဆရာတော်ဘုရားကြီးဟာ တကယ်ဆရာကောင်းအင်္ဂါရက်တွေနဲ့ပြည့်စုံလာပါပြီလေဆိုတော့အလည်းပဲပေါ်ထွက်လာမှာပါပဲအဲလိုပေါ်ထွက်လာတဲ့အခါဆရာတော်ဘုရားကြီးရဲ့သုမဩဝါဒခံယူပြီးတော့ကျင့်သုံးကြတဲ့ပုဂ္ဂိုလ်များနန္ဒကြီးသူရင်ဆရာတော်ဘုရားကြီးရဲ့ခုံတော်တွေပေါ့လေပြန်လီအောင်မြင်ပြီးတော့ဆရာတော်ဘုရားကြီးကတကယ်ဥပ္ပကာရီ မေတ္တာကရုဏာရှေ့ရှုပြီးတော့မိမိရဲ့တပိသားတွေကိုနယောတုတိလမ်းကြောင်းလမ်းကြောင်းနဲ့နိဗ္ဗာန်လမ်းကြောင်းကလျာဏမိတ်တအစစ်ဆရာကောင်းအစစ်အနေနဲ့ပေါ်ပြတော်မူတဲ့ပုပ္ပကာရီရှိဥစွာကျေးဇူးပြုတဲ့ပုဂ္ဂိုလ်ဒူးကြီးပဲတကယ်ရခဲ့ပြီးတော့ရှားပါတဲ့တန်ဖိုးရှိတဲ့ပုဂ္ဂိုလ်ဒူးကြီးပဲဆိုတဲ့ဂုဏ်နဲ့အလိုလိုပေါ်သွားပါလိမ့်မယ်။ ပြီးတော့ဒုတိယအချက်အနေနဲ့ကနာနာကျေးဇူးရှင်ဆရာတော်ဘုရားကြီးသံလွန်တော်မူခင်ကဒေသနာနည်းအတိုင်းမေတ္တာကရုဏာထားပြီးတော့ဟောရတာဒီပေးလို့ဆရာတော်ဘုရားကြီးဆုဆုံးမတဲ့အတိုင်းလိုက်နာကျင့်ကြံအထုတ်တဲ့အခါမပြုတ်ပြင်ပင်ကိုကိုလို့စိတ်ထား အချိုးမကြရကနေပြီးတော့အချိုးတွေပြေပြီးထူးထူးခြားခြားကြီးရှင်လတ်လဘဝပြောင်းတဲ့အခြေအနေတွေကိုတွေ့ရတဲ့အခါတကယ်ကြီးကျေးဇူးကြီးမားလှပါပြီလေဆိုတာပေါ့လေကျေးဇူးရှင်ဆရာတော်ဆရာကြီးရဲ့ဂုဏ်တော်တွေပေါ့လေပြန်လည်ပြီးတော့တတိယအောက်မိတ်နားလေသိထက်လည်းပဲဖော်ကျူးသိထက်တယ်မဟုတ်ဘဲနဲ့နှုတ်ကပါဖော်ကျူးတဲ့ ကတိညုကတဝေဒီပုဂ္ဂိုလ်အရာမှာမိမိတို့တီးနေပါလားဆိုတော့အနေမျိုးလည်းပဲအလိုလို နားလည်သွားနိုင်ပေါ်ရရှိပါတယ်ယေရှုတိတယုံမဟုတ်ပဲနဲ့စိတ်แท้လည်းပေါ်ကျူနောက်ကလည်းပဲပေါ်ကျူတဲ့အပြင်ဒေသနာနည်းနဲ့ညီပြီးတော်မူခဲ့တဲ့ဩဝါဒတွေကိုဆက်လက်ရှင်သန်ရေးအတွက်ညီညာပေါင်းစုပြီးတော့ ကျင့်သုံးခြင်းအားဖြင့်တကယ်ကျေးဇူးဆက်တဲ့ပုဂ္ဂိုလ်တွေဖြစ်နေပါလားဆိုတာလည်းပဲအာယုံပြုပြီးတော့ဝန်တော်မျိုးဖြစ်ဖို့လည်းပဲလိုပါလိမ့်မယ်ဝန်တော်မျိုးဖြစ်ဖို့ရလည်းပဲရှိပါတယ်အဲ့ဒီပိုင်းနှစ်ပိုင်းကိုခွဲပြီးတော့ဘုန်းကြီးတို့တို့တုတ်တုတ်နဲ့ပြောပါမယ်ခုနကလျာဏမိတ်တ ကောင်းဆိုတာပါပါလေဆိုတာပေါ့ဘုရားတို့သာသနာနယ်ပယ်ထဲမှာတတ္တဝိရိယတတိသမารိပညာစိတ်သွမ်းအားတွေပေါ့စိတ်သွမ်းမှုအုပ်ချုပ်မှုတရားတွေပေါ့မပြုတ်ပြင်ပင်ကိုအနေရနေပြီးတော့သက်တာအာကောင်စိုးမိုးနိုင်စွာရှိနိုင်လောက်တဲ့အထိဆောင်ရရပါ အကြောင်း၉မျိုးရှိပါတယ်အဲ့ဒီအကြောင်း၉မျိုးတွေကတပ္ပယကရိယာယတံပါတိတိဆိုတာတင့်တော်အဆင်ပြေအောင်ပြုခြင်းအပြင်တတဝိရတတိသမารိပညာတရားတွေကိုစိုးမုံနိုင်စွမ်းရှိအောင်ပြည့်ဝစီစီရမယ်ဆိုတာပေါ့အဲဒီမှာတပ္ပယကရိယာဆိုတာတပ္ပယအယ ခုနှမျိုးပြထားပါတယ်အဲ့ဒီခုနှမျိုးတွေကပုဂ္ဂလတ္တပါယဆိုတာပေါ့လေထူးထူးခြားခြားတကယ်အရေးပါတဲ့အနေနဲ့ပြသထားပါတယ်အဲ့ဒီပုဂ္ဂလတ္တပါယပုဂ္ဂိုလ်အရှင်ပြေမှုတနည်းအားဖြင့်လည်းပဲလူဖြစ်တဲ့သာသနာတော်ကြီးနဲ့ကြုံကြိတ်တဲ့အခါမှာကြုံကြိတ်ရယုံနာရေးအတွက်အရှင်ပြေတဲ့ကလျာဏမိတ်တာကောင်းတကယ်ပုဂ္ဂိုလ် အာအရေးပါဆုံးအရေးကြီးဆုံးပဲဆိုတာပေါ့လေအဲ့ဒါလေးတိ့ဖို့ကြပါလေပုဂ္ဂလတ္တဘာယကတော့မြတ်စွာဘုရားကတော့ထိတ်တန့်ကြဆုံးကောင်းဆုံးပေါ့တကယ်ကလျာဏမိတ်တမိတ်ဆွေကောင်းအစီကြီးပဲတစ်ချိန်မှာရှင်နန္ဒာကမြတ်စွာဘုရားကိုလျှောက်ထားပါတယ်မြတ်စွာဘုရား ပရမစရိယမြတ်သောအကျင့်ကျင့်သုံးရေးမှာကလျာဏမိတ်တာကောင်ရထားသူဟာတဝက်ရာခိုင်နှုန်း90တည်ကြပြီကြံတဲ့အချက်ကတော့ကာကရှင်ကိုယ်တိုင်ကြိုးပမ်းအထုတ်မှုပဲလိုတယ်ဆိုတာသူ့အမြင်နဲ့မြတ်စွာဘုရားတင်ပြလျှောက်ထားလျှောက်ထားတဲ့အခါမြတ်စွာဘုရားပယ်ချတော်မူပါတယ်ဒီလိုမပြောပါနဲ့အာနန္ဒာဒီလိုမပြောပါနဲ့အာနန္ဒာ ငါကဲ့သို့သောငါကဲ့သို့သောကလျာဏမိတ်တာကောင်းကိုရရှိကြတဲ့ဥနာတိဒုက္ခကိုမကင်းတဲ့ပုဂ္ဂိုလ်တ attva တွေဟာဥနာတိဒုက္ခဘေးတွေကအပြည့်လွတ်သွားတာရှိတယ်မဟုတ်လားတဲ့ဒီစိတ်ပိုင်းမှာမဟုတ်ခဲ့ဥမာအပြင်ဘယ်ဘေးမှာလွတ်မြောက်လို့လို့တရားအထုတ်တဲ့ပုဂ္ဂိုလ်ဟာအနည်းဆုံးသောတာပန်ဖြစ်သွားရင် အပေတစိတ်တွေကတစိတ်တွေသားကလွတ်တာမဟုတ်ပဲအပေလေးပါးကလုံးဝလွတ်သွားတာပဲဒီအမှတစ်ဆင့်ဆက်ပြီးတော့တက္ကရာကအနာက နောက်ဆုံးဘဝကြီးပြည့်စင်နိုင်လောက်တဲ့ဒီအာထုလို့ကိလေသာကုံကရဟနာဖြစ်သွားလို့ရှိရင်ဥနာတိဒုက္ခပဲဒီလုံးဝလွတ်သွားတာပဲဒါတိစိတ်သားအမြင်မဲ့မဟုတ်လားတဲ့မြတ်သောကျင့်ကျင့်သုံးရင်းမှာ ရာဂိုင်လုံး90တဝက်မဟုတ်ဘူးတဲ့အပြည့်ပဲတဲ့ရာဂိုင်လုံးပြည့်ရပါတယ်မြတ်စွာဘုရားကကရုဏာထားပြီးတော့မိန့်ကြတော်မူပါတယ်ဒီတော့ကလျာဏမိတ်တဆိုလို့ရှိရင်မြတ်စွာဘုရားဟာထိတ်တန့်အကြဆုံးပုဂ္ဂိုလ်ကြီးပဲဆိုတာအထူးရှင်းပြဖို့မလိုပါဘူးဘုန်းကြီးတို့ဒီတစ်ခေတ်မှာတော့ဘုန်းကြီးတို့ညံမီသလောက် ပြောရလို့ရှိရင်သံလတော်မူနေတဲ့အနန္တကျေးဇူးရှင်ဆရာတော်ဘုရားကြီးဟာတကယ်ကလျာဏမိတ်တာကောင်းဆရာကောင်းတမကောင်းဖြစ်တယ်ဆိုတာပေါ့လေသိကြကြပါလေတကယ်ပုဂ္ဂလတ္တပါယဖြစ်တယ်ဆိုတာလည်းပဲမှန်ပါတယ်အထူးသဖြင့်ဆရာတော်ဘုရားကြီးဩဝါဒခံယူပြီးတော့ယူသေးတဲ့စိတ်ဆက်ဆက်ကျင့်သုံးကြတဲ့ပုဂ္ဂိုလ်များ ကျင့်သုံးလို့တော်တော်လေးပြည့်ဝသွားရင်မပြုတ်ပြင်ပင်ကိုကိုလို့စိတ်ထားလေးတွေဟာပြုတ်ပြင်လိုက်တဲ့အခါကျတော့ထူးထူးခြားခြားရင်ကျစ်တိမ်မှွေပြီးတော့လာလို့သာသနာ့ရဲ့အနှစ်သာရကောင်းကောင်းသိသွားတဲ့အခါဒီလိုအနှစ်သာရမျိုးရရှိအောင်ဖန်တီးပြတော်မူတဲ့ကြည်သူရှင်ဆရာတော်ဘုရားရဲ့ဂုဏ်ဟာ အလိုလိုပေါ်သွားပါတယ်တကယ်ပုဂ္ဂလတ္တပါယဒီတစ်ခေတ်မှာတော့ကလျာဏမိတ်တာကောင်းစစ်မှန်ပါပြီဆရာကောင်းစစ်မှန်ပါပြီဆိုတာပေါ့လေပေါ်သွားပါတယ်ညံမီတဲ့လောက်သုံးသပ်ကြည့်လို့ရှိရင်လည်းပဲအမှန်တန်ထင်ရှားပါတယ်တချို့လည်းပဲအင်္ဂါရအပြည့်အဝနဲ့သုံးသပ်နိုင်တာလည်းရှိပါတယ်အဲဒီအင်္ဂါတွေကတစ်ခုနှစ်ခုလောက်တစ်ကြိမ်တစ်ပိုင်းလောက်သုံးသပ်လို့သိရှိ ကြည်ညိုမိတာလည်းပဲရှိပါတယ်။ကျမ်းဂန်များမှာတော့ပြထားတဲ့အင်္ဂါရက်တွေကပိယတိလအတွက်နှစ်သက်စရာလည်းပဲဖြစ်တယ်။တကယ်ကလျာမိတာကောင်းဆိုလို့ရှိရင်ခြေကအနေနဲ့အရေးကြီးတာဟာတိလပါပဲ။မလုံကောင်းမပြောကောင်းတဲ့ကိုယ်လုံးအမှုအရာတွေကနေပြီးတော့ သာနာညာတာစိတ်ထားပြီးတော့ဗောလေရှောင်ရှားတဲ့သဘောတချို့လည်းပဲသာနာတဲ့အပိုင်းတော့မပါပါဘူးရဟန်းတော်များဆိုလို့ရှိရင်မသိတော်လို့ရှောင်ရှားရတာပါပဲပြီးတော့မြတ်စွာဘုရားဆုဆုံးမတဲ့အတိုင်းတကယ်တတ္တတရားခြေတယ်ပြီးတော့မလုကောင်းမပြောကောင်းတဲ့အချက်တွေကလက်တွေ့ကြကြရှောင်ရှားနေပြီဆိုလို့ရှိရင်ထူးထူးခြားခြားကြီး အလွန်ကြမ်းတမ်းတဲ့ကာကမြောက်စီကမြောက်တစ်ဖက်ဆုံးရောက်သွားတဲ့ဝိတိတ်ကမကိလေသာတွေညှင်းပြီးတော့ကိုနှုတ်အမူအရာလေးတွေဟာထူးထူးခြားခြားကြီးတိမ်မွေ့လာတယ်။ကိုမူအရာလေးတွေလည်းပဲကောင်းလာတယ်နှုတ်မူအရာလေးတွေလည်းပဲတိမ်မွေ့လာတယ်။ဒါတော့ဒီလိုထူးခြားတဲ့သီလအမူအရာလေးတွေအလေးထားလေးတွေတွေ့တော့ချစ်ခင်မြတ်နိုးပွဲ ဒီပုဂ္ဂိုလ်မျိုးမှာတကယ်ကိုချစ်ခင်မြန်လို့တိုက်ပါတယ်ဆိုတာကိုဒီဖြစ်လာတာပဲ။ဘာအတွက်ဒီလိုချစ်ခင်မြန်လို့ပဲဖြစ်ရတယ်လို့ဆိုတော့သီလအတွက်ပါပဲ။ဒါတော့သီလအတွက်နှစ်သက်မြန်လို့ဘွယ်ရဖြစ်တယ်ဆိုတာကျေးဇူးရှင်ဆရာတော်ဘုရားကြီးအထူးရှင်းပြဖို့တော့မှမလိုပါဘူးအများသိသိဖြစ်ပါလိမ့်မယ်။ ချစ်ခင်မြန်လို့ပဲဖြစ်တယ်ဆိုရင်ကြောက်တိအဲဒါအလားအလေးပြုရတဲ့အနေလည်းပဲဖြစ်တော့တာပဲဂရုတနည်းအားဖြင့်ဂရုလေးစားလဲလေးစားလောက်ပါတယ်ဂရုဂုံဆိုတာဘာလဲဒါလည်းဖြစ်ပါတယ်ဒီလားအတွက်ချစ်ခင်မြန်လို့ဝယ်လည်းပဲဖြစ်ပြီးလေးစားလောက်တဲ့အနေမျိုးလည်းဖြစ်ပြီဆိုလို့ရှိရင်မိမိတို့ရဲ့ဆရာသခင်ဟာ အသက်ရှည်ပြီးတော့ဒီသာသနာတော်ကြီးကိုသယ်ဖို့နိုင်ပါစေဆိုတာပေါ့လေအများရဲ့မေတ္တာထားခြင်းလည်းပဲခံရအလိုလိုခံရပါတယ်အဲ့ဒါဟာဘာဝနိယဂုံလို့ခေါ်ပါတယ်အများရဲ့မေတ္တာစိတ်ဖြင့်တိုးပွားစီအပ်တဲ့ပုဂ္ဂိုလ်တဲ့အဖြောင့်စကားပြောရလို့ရှိရင်တော့အများမေတ္တာထားခံရတဲ့ပုဂ္ဂိုလ်ပေါ့ အမြတ်မေတ္တာပို့ခံရတဲ့ပုဂ္ဂိုလ်ပေါ့အဲ့ဒါဘာဝနိယကုံခေါ်ပါတယ်နာနာကျေးဇူးရှင်ဆရာတော်ဘုရားကြီးဟာဆရာတော်ဘုရားကြီးအမိပြုပြီးတော့လက်တွေ့ကြကြကုလစိတ်ဓာတ်သုံးပါးလုံးယဉ်ကျေးအောင်ပြည့်စုံအောင်ကျင့်တတ်လောက်တဲ့အထိအထုခွင့်ရတဲ့ပုဂ္ဂိုလ်များတော့ဆရာတော်ဘုရားရဲ့ဂုဏ်ကျေးဇူးတွေကောင်းကောင်းသိနာလည်ပြီးတော့ဆရာတော်ဘုရားကြီးပေါ်မှာတကယ့် စစ်မှန်တဲ့မေတ္တာကြီးထလာတော့တာပါပဲအဲဒီလိုစစ်မှန်တဲ့မေတ္တာကြီးအထခံရတဲ့ပုဂ္ဂိုလ်ကိုဘာဝနိယပုဂ္ဂိုလ်လို့ခေါ်ပါတယ်ဒါအကြောင်းအလျော်စွာမိမိထံချစ်ကပ်လာပြီဆိုလို့ရှိရင်ကျေးဇူးရှင်ဆရာတော်ဘုရားကြီးဟာဝတ္တာမတော်တာတွေတွေ့ပြောဆိုဆုံးမတတ်တယ်ဆုံးမတတ်သူလည်းဖြစ်လာတယ် ကိုမူရာတွေမတော်ဘူးဆိုလို့ရှိရင်ပြောဆိုဆုံးပါတယ်နှုတ်မူရာတွေမတော်ဘူးဆိုလို့ရှိရင်ပြောဆိုဆုံးပါတယ်စိတ်နေစိတ်ထားတွေနေရာမကျဘူးဆိုလို့ရှိရင်လည်းပဲစိတ်နေစိတ်ထားတွေအချိုးကျအောင်ပြောဆိုဆုံးပါတယ်မပြုတ်ပြင်ပင်ကိုအနေထားလို့ရှိရင်မိမိဘဝဟာပုံပြပန်းပြမဖြစ်စေခြင်းဘူးပုံပြပန်းပြဖြစ်ပြီးတော့တန်ရာခိတိလျှောက်မှာအပယ်လေးပါအပါဝင်ပေါ့လေဆင်းရဲဒုက္ခမရောက်စေခြင်းဘူးဒါမေတ္တာကရုဏာထားပြီးတော့ မတော်တာတွေ့လို့ရှိရင်ပြောဆိုဆုံးမတတ်ဆုံးမတတ်တဲ့ဝတ္တဂုံလည်းပဲပြည့်စုံပါတယ်ဝတ္တဆိုတဲ့ပုဂ္ဂိုလ်ကျမ်းဂန်မြတ်မှာပြထားတာဝတ္တဒီဝသနကုသလောလို့ဒီလိုဖွင့်ထားပါတယ်ဝသနကုသလောဆိုတာပြောဆိုဆုံးမရေးမှာလိမ္မာကျွမ်းကျင်တော်မူပါတယ်လို့ဒီလိုဆိုပါတယ်သို့သောအပြောလိမ္မာတိုင်းလည်းပဲမဟုတ်ပါဘူးอืม သူအပြောဆိုတော့အမှန်လိမ်မာကြပါတယ်ကြောက်ရွံ့တောင်မှပြုံးလောက်အောင်လည်းပဲပြောကြပါတယ်လောက်တာကအစိတ်သားလောက်ပြောတာကတပိတ်သားလောက်အပြောကောင်းကြပါတယ်ကြွန့်ကျင်ကြပါတယ်အဲ့ဒီလိုဟာမျိုးမဟုတ်ပါဘူးအခါအားလျော်စွာခုနမိမိတပည့်တွေအချိုးမပြေတာတွေ့ပြီဆိုလို့ရှိရင်ကောင်းစားချမ်းသာစေခြင်းနဲ့မေတ္တာစင်စင်ရဲရဲမဖြစ်စေခြင်းနဲ့ကရုဏာ မေတ္တာကရုဏာရှိရှုပြီးတော့နဝင်ချိုစွာနဲ့ပေါ့အပြည့်လည်းပဲပြည့်လိုက်ဂုံလည်းပဲဂုံအလိုက်ပေါ့ပြောဆိုဆုံးမရေးမှာကျွမ်းကျွမ်းကျင်ကျင်လိမ့်လိမ့်မာမာရှိဒါဝတ္တဂုံခေါ်ပါတယ်အဲ့ဒီဂုံကတော့ကျေးဇူးရှင်ဆရာတော်ဘုရားကြီးမှာရှိတယ်ဆိုတော့အထူးပြောစရာမရှိပါဘူးအနည်းဆုံးကြည့်ရလို့ရှိရင်တော့ကျေးဇူးဆရာတော်ဘုရားကြီးဒီရိတ်သာကြွရောက်ပြီးတော့ ဝါဒစရိယာအဖြစ်တကယ်ကမ္မထမ်းဆရာကြီးအဖြစ်နဲ့ဆောင်ရွက်တော်မူလို့နှစ်ပေါင်း30ပေါ့လေကျေးဇူးရှင်ဆရာတော်ဘုရားကြီးဩဝါဒကိုခံယူပြီးတော့ကျင့်သုံးကြောက်သွားကြတဲ့ပုဂ္ဂိုလ်များခါအားလျော်စွာဆရာတော်ဘုရားကြီးဆုဆုံးမှဆုဆုံးမှရေးမှဘယ်လောက်နေမှကျွမ်းကျင်နေဆိုတာ ကောင်းကောင်းသိနာလည်နေတော့ကျေးဇူးရှင်ဆရာတော်ဘုရားကြီးရတကယ်ပုဂ္ဂလတ္တပါယကလျာဏမိတ်တအစစ်ဖြစ်ပါပေတယ်ဆိုတာပေါ့လေ လင်းလင်းနမမပပနာနာနဲ့ပြောဆိုဆုံးမတတ်တဲ့ဝတ္တာဂုံနဲ့လည်းပြည့်စုံပါပြီလေဆိုတာကောင်းကောင်းသိနာလဲကြပါတယ်တကယ်ထိတိယောက်ယောက်တရားပြည့်စုံအောင်ကျင့်လောက်တဲ့ဒီအထုတဲ့ပုဂ္ဂိုလ်တွေဖို့ရတော့အထူးပြောစရာမရှိပါဘူးနောက်တစ်ခုကဝစနစ်ခမဝစနစ်ခမဆိုတာသူတစ်ပါးကအပြစ်မြင်လို့တတိပေးလို့ရှိရင် တိခံနိုင်တာပေါ့တိခံနိုင်တဲ့ဂုဏ်ဓမ္မသူတစ်ပါးကအပြည့်မြင်သတိပေးဆိုတာကအပြုသဘောပါအဖြစ်သဘောမဟုတ်ပါဘူးမေတ္တာပါပါတယ်ကရုဏာပါပါတယ်ယေရှုရှင်ဆရာတော်ဘုရားကြီးကဘယ်လိုပုံစံမျိုးနဲ့ဖြစ်ဖြစ်သူတို့ဘာကအပြစ်မြင်လို့သတိပေးလာပြီဆိုလို့ရှိရင်ပြောဆိုလာပြီဆိုလို့ရှိရင်တိခတ်နိုင်စွမ်းရှိတယ် တချို့ကတော့ကိုကသာသုံးမဩဝါဒပေးပြီးတော့ကိုယ်ပဲရောက်တဲ့အခါကျတော့သူများက အချို့မပြေလို့သတိပေးပြီဆိုလို့ရှိရင်ငါကအဝါဒပေးသူပဲငါတကနားထောင်ရမှာပဲဆိုတော့အပေါ်ကြီးอยู่ပြီးတော့ပေါ့လေဒီမခံပဲဖြစ်နေကြတယ်ယေရှုရှင်ဆရာတော်ဘုရားကြီးကတော့အဲ့ဒီလိုပုံစံမျိုးမဟုတ်ပါဘူးမိမိကလည်းမေတ္တာကရုဏာရှေ့ထားပြီးတော့ ဆုံးမဩဝါဒပေးရမှာလိမ္မာကြွန့်ကျင်တော်မူသလိုအခါအားလျော်စွာသူတစ်ပါးကသတိပေးလာပြီဆိုလို့ရှိရင်သတိပေးတဲ့အတိုင်းပြီးခံလိုက်နာတဲ့အခြေအနေမျိုးရှိပါတယ်။ရှင်သာရရှင်သာရိပုတ္တရာကိုရမြတ်ကြီးရဲ့စိတ်ထားမျိုးအပြည့်ရှိပါတယ်လို့မပြောလို့တော့လည်းပဲကျေးဇူးရှင်ဆရာတော်ဘုရားကြီးကပြီးခံနိုင်စွမ်းခုံဂုံပေါ့အများကြီးပြေဝပါတယ်။ ဒီလိုသိခံလို့လည်းပဲဒီရိတ်သာစတင်ပြီးတော့ဩဝါဒစရိယဆရာတော်ဖြစ်နေနှစ်ပေါင်း30ကျော်ကျော်ပေါ့လေအောင်အောင်မြင်မြင်နဲ့ဆောင်ရွက်သွားတာပါတော်တော်သိပြဆရာအချက်လက်ဒီအစုရှိကမှုရှိဥသာဓမ္မရာရှင်ဆိုတဲ့အတိုင်းသိပြဆရာအချက်လက်တွေတွေ့ပြီမယ်လို့သိခံပြီးတော့ဆောင်ရွက်တော်မူသွားတာဟာအခုဘယ်လောက်အောင်မြင်နေသလဲဆိုတာရှိပေါ့လေอืม ပြီးတော့ပြည်သူရှင်ဆရာတော်ဘုရားကြီးဟာဝဆနခမဂုံပေါ့ဒီဂုံနဲ့လည်းပဲပြည့်စုံပါတယ်ပြီးတော့ဂံဗီရံစကထံကတ္တာတဲ့လေးနဲ့သောတရားစကားကိုလည်းပဲပြောဆိုဆုံးမတတ်ပါတယ်ကျန်ကမြန်မာဖွင့်ထားတာဂံဗီရကထာဆိုတာအမှန်နဲ့နဲ့တဲ့ဇာအကြောင်းအရာအမိပြုပြီးတော့ပြောဆိုရတဲ့စကားမျိုး ဝိပဿနာမိပြုပြီးတော့ပြောဆိုရတဲ့စကားမျိုးမေညာဖုန်ညာနိဗ္ဗာန်မိပြုပြီးတော့ပြောရတဲ့စကားမျိုးကံပိရကထာလို့ခေါ်ပါတယ်။တနည်းအားဖြင့်လည်းပဲတစ္ဆာ၄ပါးပဋိစ္စသမုပ္ပါတရားဘောဓိပက္ခိယတရားပေါ့လေအဲ့ဒီတရားတွေအမိပြုပြီးတော့လူတွေသိနာလည်အောင်နားရှင်းအောင်ပေါ့လေဖြည့်ရှင်းပြီးတော့လေးနေတဲ့တရားတွေကိုဟောဆွမ်းနိုင်တဲ့ဂုဏ်ကြီး ကံပီရံစကထံကတ္တာခုံပေါ့အဲဒါဒီပြည့်စုံနေဆိုတာလည်းပဲအတိပါပဲကျေးဇူးရှင်ဆရာတော်ဘုရားဟောကြားတဲ့တရားကိုတကယ်စိတ်နားထောင်လို့ရှိရင်ကောင်းကောင်းကြီးနားလည်ပါတယ်အထူးသဖြင့်တရားလေးလာထားတဲ့ပုဂ္ဂိုလ်များတလုံးဆိုဆိုသလောက်အတိပ္ပယ်သိပါတယ်တရားအမထုတ်ဘူးတဲ့ပုဂ္ဂိုလ်များကတော့တည်ပြီးတော့မသိလာပါဘူးတရားနဲ့ပတ်သက်ပြီးတော့ဖြစ်ရလေးတခုပြောရမယ်ဆိုလို့ရှိရင် လွန်ခဲ့တဲ့နှစ်ပေါင်း20ကျော်လောက်ကနန္ဒကျေးဇူးရှင်ဆရာတော်ဘုရားကြီးအခုလိုဝါရင်းကာလတုတ်တဏိဝပါဠိတော်တွေကဒီပါရယနာဝက်ဆိုတာပေါ့ဟောပါတယ်ဂါထာတွေကြီးပါမြတ်စွာဘုရားဟောထားတာပုံနာပန္တိတွေကယတိပုံနာပန္တိတွေကမေးလျှောက်လို့မြတ်စွာဘုရားဖြေကြားထားတဲ့အချက်တွေကြပြဆိုတော့အတိပ္ပယ်ဖော်ရတာလည်းမလွယ်ပါဘူးဒီထဲမှာလုပ်ငန်းတွင်းပြီးတော့ဟောရတာလည်းပဲတော်တော်ခက်ခဲတဲ့အလုပ်ပါပဲ။ ဝါတွင်းကာလဆိုတော့ဥပုပ်နဲ့ရောက်လာရင်ဟိုကဒီကတရားလာနာကြတဲ့ပုဂ္ဂိုလ်များကြီးသတော်ရှင်ဆရာတော်ဘုရားကြီးတရားဟောတဲ့တရားဝင်ပြီးတော့နားတဲ့အခါပေါ့သူတို့နားမလဲရှာဘူးသူတို့အထင်ကတော့ပြက်လုံးနေပါလေဘောလိဇလန်းနေစီပြီးတော့ဟောတဲ့တရားလို့ထင်ရောက်ပြီးတော့လာပြီးတော့နာတာသူတို့ထင်တယ်မကြိုက်ဘူးဒီထဲရောက်တဲ့ခါကျတော့လိန်တွန့်ပြီးတော့နေတာရွှေ့လိုက်ပြင်းလိုက်ကြောင်းလိုက်ဟိုကြည့်ဒီကြည့်ကြည့်လိုက် ပြင်းကြောထားလိုက်ပေါ့လေအပြင်းလိန်လိုက်ရေးတကြတဲ့ထွက်သွားဖို့ကလည်းမလွယ်ဘူးနောက်အချိန်ကျလို့ပြန်သွားတဲ့အခါလမ်းမှာသူတို့ဘယ်လိုဝေဖန်သွားသလဲဆိုတော့ဟောဒီဆရာတော်ဘုရားကြီးဟောတဲ့တရားဟာတရားနိုင်တရားလုံးဒီမှာမဟုတ်ဘူးသူတို့ဝေဖန်သွားတယ်ဓမ္မမှာလည်းသူတို့ဝေဖန်တာဘာဖြစ်လဲဆိုသူတို့မှာအခြေခံရှိမှမရှိပဲကိုအခြေခံမရှိတော့တရားနာတရားလုံးဒီမှာမဟုတ်ဘူးသူတို့နာကျင်တဲ့တရားတစ်မျိုးကိုဆရာတော်ဘုရားကြီးဟောတဲ့တရားတစ်မျိုးကို တကယ်အထုတ်တတ်တဲ့ပုဂ္ဂိုလ်တွေဖို့ရတော့တရားနာတရားလုံးသိတယ်နားပဲအဲတခါတခါမှဆရာတော်ဘုရားကြီးကအမှန်နဲ့လည်းပဲတရားဟောနေတော့ငုံပြီးတော့ဟောတဲ့အခါမျိုးရှိတယ်ဘုလုံးကလည်းပဲတန်ကျက်သက်တရားမကောင်းတော့နောက်ပိုင်းကလည်းပဲကောင်းကောင်းမကြားရပြီးတော့ဓမ္မယုံကြီးကလည်းပဲ့တင်တန်တရားလည်းဖြစ်နေတော့ကောင်းမကြားတော့ဆရာတော်ဘုရားကြီးကတရားဟောရင်မှတ်ပဲနေလားဘုရားတတ်ကိုဘယ်လိုခုလို့မရှိလဲဆိုတာဒီလိုဝေဖန်ကြတယ် အမျိုးမျိုးဝေဖန်ကြတယ်ဒီဘက်ကဆိုရင်ဆရာတော်ဘုရားကြီးရတယ်တရားဟောတာလည်းပဲကျမ်းဂန်ဆန်းဆန်းနဲ့ထောက်တောက်တုံကြီးစသည်ပေါ်လေမျိုးမျိုးဝေဖန်ကြတယ်ဒါပေမဲ့လို့ဆရာတော်ဘုရားကြီးဟောတဲ့တရားတွေကသိလေးနေတာတကယ်ကျင့်သုံးတဲ့ပုဂ္ဂိုလ်တွေဘုရားဆိုလို့ရှိရင်တလုံးစုသိုးသလောက်အမှန်လေးနေတာနားတောင်ကောင်းနေတာဘာမှမပါပါဘူးဆရာတော်ဘုရားကြီးဟောတဲ့ထဲမှာဆိုလို့ရှိရင်တော့သိလေးနေတာပဲအမှန်လေးနေတဲ့တရားတွေဖြစ်နေတော့ဆရာတော်ဘုရားကြီးဟောတဲ့တရားတွေအခုကျမ်းဂန်ပေါင်းအများကြီးပဲထုတ်ထားတာ ဥပဒနာရှင်လေးကျမ်းဂန်ကျမ်းဂန်ကြီးရလည်းပဲပါဠိတော်အထာဂရတီကာကြီးမှီပြုပြီးတော့ရေးသားတာဘယ်ပုဂ္ဂိုလ်မှဒီလောက်စွမ်းနေတတ်တိမရှိပါဘူး။ဂံမီရိဇကထံကတ္တာဆိုတာလေးနဲ့တည်းတရားစကားဟောနိုင်ရုံအပြင်ရေးလဲရေးနေတာ။ဗမာပြည်တွေမဟုတ်ဘူး။ကဘာဘာကြော်ကြားပြီးတော့ဗောလိဘယ်လောက်စွမ်းရည်တတ်တိရှိသလဲဆိုတာဗောလိဒီပြိဋ္ဌာဘုန်းကြီးကအထူးဖြည့်ချင်းပြဖို့မလိုပါဘူး။ဒီတော့ကျေးဇူးရှင်ဆရာတော်ဘုရားကြီးဟာ ပုဂ္ဂလတ္တပါယကလျာဏမိတ်တဂုံတွေထဲမှာဆိုလို့ရှိရင်တော့ဂံဗီရဇကထံကတ္တဂုံဟာထူးထူးခြားခြားကြီးပြည့်စုံတဲ့တကယ်ကလျာဏမိတ်တကောင်းကြီးပါဆိုတာပေါ့လေမိမိတို့ရဲ့ဆရာဓမ္မကိုပြန်ပြီးအောက်မေ့ပြီးတော့ပေါ့လေဂုံတော်တွေပွားပွားဖို့ရဂုံတော်တွေပွားပြီးတော့ဝမ်းတောင်ကြောင့်ဖြစ်ဖို့ရမယ်အဲနောက်ဆုံးကတော့နောသဌာနိနိယောသကောတဲ့ ညောသဌာနေညောသကောဆိုတာကမတင့်တော်သော အရာဌာနမှာကိုကျိုးအတွက်မစီခိုင်းတတ်သူလည်းဖြစ်ရတယ်တဲ့ယေရှုရှင်ဆရာတော်ဘုရားကြီးကသောသောပိုင်းကကိုယ်ရည်ပြည့်စုံလာတယ်ဆိုတော့ကိုကျိုးအတွက်မတင့်တော်တဲ့နေရာဌာနမှာစီခိုင်းတဲ့အချက်ကဘာပါမတင့်တော်တာကနှစ်ပိုင်းရှိပါတယ်မလောက်ကောင်းမပြောကောင်း စိတ်ထားမကောင်းတဲ့ဒုစိတ်အရာတွေကတော့အကျိုးမဲ့ကိုဖြစ်စေတတ်တာမဟုတ်လို့အကျိုးမရှိတဲ့အပြင်သင်လည်းမသိပါဘူးအဲ့ဒီလိုအရာတွေမှာတော့ကိုကျိုးအတွက်ကျေးဇူးရှင်ဆရာတော်ဘုရားကြီးဟာဘု து ကိုမှမတိုက်တွန်းဘူးဆိုတာတော့အမှန်ရှင်းနေပါပြီအကျိုးရှိတဲ့အရာတွေဖြစ်ပေမဲ့လို့မတင့်တော်တဲ့ အရာမှာတော့ကိုရိုးအတွက် မခိုင်းဘူးဆိုတဲ့အချက်ကလေးတော့အဲ့ဒါတော့ပြောပြရှိပါတယ်အကျိုးရှိပေမဲ့လို့နေရာဌာနနဲ့အချိန်ခါလိုက်ပြီးတော့မတင်တဲ့အရာတွေဆိုတာပေါ့လေအဲ့ဒါတွေလည်းပဲမမြင်ခဲ့ပါဘူးကျန်ကန်ဒီမှာလည်းပဲအပြည့်အဝပြည့်စုံရင်ဆရာတော်ဘုရားကြီးဖြည့်ရှင်းပြထားတဲ့ဟာတွေအများကြီးပါပဲဟာပါပဲအဲ့ဒါတွေကအမှန်တန်ရှင်းပါလား အကျိုးရှိပြီမယ်လို့မသိတဲ့ဟာဆိုလို့ရှိရင်ကိုကျိုးအတွက်မသိခိုင်းတာတဲ့တစုအတွက်လည်းပဲမသိခိုင်းတာပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းပြောချင်တာရှိပါတယ်မိခင်များဟာမွေးစားကလေးတော်တော်လေးပေါ့လေနည်းနည်းလေးရင့်လာပြီဆိုလို့ရှိရင်မိခင်မေတ္တာအပြည့်အဝထားပြီးတော့ ဝါဘတ်ဆိုတာကျွေးရပါတယ်အခုထေရှားရှိနေတဲ့ဒီပြိဿပုဂ္ဂိုလ်ရာမိခင်ဝါဘနဲ့မိခင်ရဲ့နှုတ်ဂျုံနဲ့မိခင်နှုတ်ဂျုံလေးအရှိဥစွာအခြေထားပြီးတော့နောက်မိခင်ဝါဘနဲ့အသက်ဆက်လာတဲ့ပုဂ္ဂိုလ်တွေပါဝါဘကျွေးရတာဘာဖြစ်လို့လဲဆိုတော့ကလေးရဲ့အစာရင်ဟာသတိရည် အပြည့်အဝထုတ်မပေးနိုင်ဘူးဒီတော့မိခင်ကညံ့ညက်ဝါပြီးတော့ကလေးကျွေးရတယ်အဲ့ဒီအချိန်ခါမှာအဲ့ဒီအခိုက်အတန့်မှာဆိုလို့ရှိရင်တော့ဝါဘဟာကလေးအတွက်တော့သိနေရကြတာပဲအမှန်တန်ကောင်းပါတကယ်လည်းပဲလူလူလည်းလူအပ်ပါတယ်ဒီအခါမှာတရားပဲလူအပ်တာပဲကိုနောက်တစ်ပြေးပြေးအရွယ်ရင်လာတဲ့အခါကျတော့မိခင်က အာလူလေးလိုဘာလေးလိုညာလေးလိုပေါ်နေတာတွေထက်ထက်ထက်ထက်ပြီးတော့ကျွေးလာတယ်။ဝါဘလွတ်သွားပါပြီ။နောက်တော်တော်ကြီးအရွယ်ရောက်လာတဲ့ခါကျတော့အထူးပြောစရာမရှိဘူး။တသိမိတသိတသိမိတသိပေါ်လေအမနာဩဇာပြေဝအာဟာရတနဲ့ပြေဝတဲ့အစာတွေကျွေးပါကျွေးလာတာ။ဝါဘကျွေးစဉ်ကလည်းပဲမိခင်ဟာသားပေါ်မှာစိတ်မှန်တဲ့မေတ္တာနောက်အရွယ်ရောက်သွားတဲ့ခါကျတော့လည်းပဲဒီမေတ္တာတွေဟာတဖြည်းဖြည်းပေါ်လေပါသွားပါတယ်။ နောက်သူ့ခြေထောက်နဲ့သူရက်တည်နိုင်တဲ့အပိုင်းရောက်တဲ့အခါကျတော့မိခင်ဝါဘကနေပြီးတော့ကြီးထွက်လာတဲ့သူဟာသူ့အစာအိမ်ကပဇီရည်တွေအပြည့်အဝထုတ်ပြနိုင်ပြီဒီခါကျတော့ဝါဘဟာမလိုတော့ဘူးမိခင်ကကလေးငယ်လို့သဘောထားပြီးတော့သာတူတွေရှိတဲ့ခါပဲဖြစ်ဖြစ်အများနဲ့ပေါင်းစုပြီးတော့နေတဲ့ခါပဲဖြစ်ဖြစ်သာရင် အမေဝါပတ်ကလေးပေါ်လေးမှာစားလိုက်စားမှဆိုပြီးတော့ဝါပတ်ကိုတွားပြီးတော့ကျွေးလို့စားလို့သူကမြင့်ဆန်လို့ရှိရင်မိခင်စေရနာသောကရာရောက်မလားမိခင်ကိုမလေးစားရာရောက်မလားမိခင်မိခင်စကားပြစ်ပယ်ရာရောက်မလားမရောက်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုတော့အရွယ်အလိုက်တစ်ဖြည်းဖြည်းကြီးသွားတော့မိခင်ကအထုဖန်တီးပြီးတော့အာဟာရပြည့်ဝတဲ့အစားအစာတွေ ကျွေးတော့အဲ့ဒါတွေစားနေရဟိုရတာတွေကကောင်းနေပြီကိုကောင်းနေပြီဆိုတော့ဒီခါမျိုးမှာမိခင်ကအကျိုးရှိအောင်ဆောင်ရွက်ပေးမယ်လို့အချိန်ခါကမတင့်တော်တော့ဒီဝါပကိုပယ်ရတာဟဲ့ဝါပပယ်တဲ့အတွက်သားဖြစ်သူကမိခင်စော်ကားတာမဟုတ်ဘူးဆိုတာပေါ့လေဒါလေးတွေနားလည်အရေးကြီးပါတယ်ယေရှုရဲ့ဆရာတော်ဘုရားကြီးဟာသူ့အယွယ်လိုက် ဝါပါကျွေးတင်တဲ့အရွယ်ကျွေးပါတယ်နောက်အရွယ်တွေတစ်ဖြည်းဖြည်းကြီးလာတဲ့အခါကျတော့တစ်တဲ့ကောင်းတဲ့အရာဒါတွေလည်းပဲကျွေးပါတယ်တစ်တဲ့ကောင်းတဲ့အရာဒါတွေကျွေးလာပြီဆိုလို့ရှိရင်ဝါပါဟာပြန်လီပြီးတော့စားဖို့မလိုတော့သလိုပေါ့လေပြန်လီပြီးတော့မသုံးတဲ့အတွက်ဝါပါကျွေးတဲ့ယေရှုရှင်ဆရာတော်ဘုရားကြီးအဲအလိုဆန္ဒကိုစန့်ကျင်တဲ့သဘောလုံးမရှိပါဘူးယေရှုရှင်ဆရာတော်ဘုရားကြီးကအဲ့ဒီလိုအရာဌာနမျိုးမှာအကျိုးရှိပြီလို့ မတင့်တော်တဲ့အရာဌာနမျိုးမှာလည်းပဲကိုယ်ရုပ်အတွက်တစုအတွက်ဘယ်တော့မှတိုက်တွန်းလို့ရှိတာမဟုတ်ပါဘူးပြီးတော့အလုံးခြုံလိုက်မယ်ဆိုလို့ရှိရင်ကျေးဇူးရှင်ဆရာတော်ဘုရားကြီးကတကယ်ကလျာဏမိတ်တာကောင်းဖြစ်ပါပြီလေဆိုတာပေါ့လေသိထင်ရှားတယ်အဲဒါကိုကလျာဏမိတ်တာဆိုတဲ့ပုဂ္ဂိုလ်ဖွင့်ဆိုထားတာမြတ်စွာဘုရားမိန့်ကြားထားတာပိယောကရုဘာဝနိယောဝတ္တသဝသနေခမော ကံပိရသကထံကတ္တနောသာဌာနေနိယောသကောတဲ့ပြီးရောတိလအတွက်နှစ်တဲ့ဉာဏ်တို့ဝယ်လည်းဖြစ်ပါ၏မဟာထေရလွန်ခဲ့တဲ့၃နှစ်ကဆံလွန်တော်မူလေတဲ့အနန္တကျေးဇူးရှင်မဟာစီဆရာတော်ဘုရားကြီးဒီပြီးရောတိလအတွက်နှစ်တဲ့ဉာဏ်တို့ဝယ်လည်းဖြစ်ပါ၏ဂရုလေးစားလောက်တဲ့ဂုံကြီးလည်းပဲရှိပါ၏ဘာဝနီရောတပည့်အများ၏ မေတ္တာစိတ်ဖြင့်တိုးပွားစေရသည်လေဖြစ်ပါ၏ဝတ္တသအရေးကြုံလို့ရှိရင်သုံးမကွင်ကြုံလို့ရှိရင်ကျွမ်းကျွမ်းချင်းချင်းနိုင်နိုင်နည်းနဲ့နိုင်နိုင်နည်းနဲ့သုံးမလေးရှိပါ၏ဝဆင်းတဲ့ခမောမိမိမှာချွေးကြရှိနေလျင်မိမိဥစ္စေယဌာနမှာချွေးကြရှိနေလျင်သတိပေးတဲ့အခါတိခံပြီးတော့လက်ခံကျင့်သုံးတတ်ကျင့်သုံံးတတ်ပါပြီကံပိရံသကထံကတ္တာ ဇံကိုမှီတဲ့တရားဝိပဿနာကိုမှီတဲ့တရားမေဖို့နိဗ္ဗာန်ကိုမှီတဲ့တရားလေးနဲ့တဲ့သစ္စာလေးပါပြိစ္ဆာသမုပ္ပါဗောဓိပက္ခိယတရားတရားကိုလည်းပဲဥပမာတွေနဲ့တန်းစားဆင်ပြီးတော့ကြောင်းကျိုးပြပြီးတော့ဟောလေဟောတတ်ပါပေ၏နောသဌာနိနိယောသကောမိမိကိုယ်ကျိုးအတွက်မသိတော်တဲ့အရာဌာနမှာတိုက်လဲမတိုက်တွန်းတတ်တဲ့ကျေးဇူးရှင်ဆရာတော်ဘုရားကြီးဖြစ်ပါပေ၏ အဲ့ဒါမှဟောကြားထားတဲ့ဒေသနာအတိုင်းပေါ့လေပြည်သူရှင်ဆရာတော်ဘုရားကြီးကအခုပြောတဲ့ကိုယ်အင်္ဂါလေးနဲ့ပြည့်စုံနေတယ်ဆိုတာပေါ့လေသိရှင်းပါလေဒီအကုန်အင်္ဂါလေးနဲ့ပြည့်စုံနေတော့တကယ်ကိုပဲတကယ်မေတ္တာကရုဏာထားပြီးတော့အကျိုးစီးပွားလိုလားတယ်ဆိုလို့ရှိရင်ဒီပြည်များရဲ့တိုးတက်ဖွံ့ဖြိုးရေးမှာကြံ့ကြံ့ကြီးရက်တည်တဲ့တကယ်ကလျာဏမိတ်တာကောင်းကြီးဖြစ်ပါပြီလေဆိုတာပေါ့လေ ဒီဂုဏ်တွေကိုဘုန်းကြီးတို့တည်းကောင်းကောင်းပြင်နာလဲပြီးတော့ယနေ့ကျေးဇူးရှင်ဆရာတော်ဘုရားကြီးစံလွန်တော်မူတဲ့သုံးနှစ်ပြည့်ပေါ်လေအထိတ်မှပူဇော်ဝဲအားလုံးတန်ဃာတော်များနဲ့အတူစုပေါင်းပြီးတော့ပူဇော်ကြတယ်လို့အာယုံပြုပြီးတော့ဝမ်းတော်မျိုးဖြစ်ဖြစ်ကြဖို့ပါပဲဒါကတစ်ပိုင်းမှာနောက်ဝါစုသင်္ကန်းလည်းပဲတစ်ချိန်နဲ့ပါလာပါတယ်ဝါစုသင်္ကန်းကတော့ အကြောင်းကတော့ပြောနေတာတော့နှစ်စဉ်ဒီလိုကြီးပါလို့ပြောနေရတာပါပဲကျေးဇူးရှင်ဆရာတော်ဘုရားကြီးဩဝါဒပေးသွားတဲ့အတိုင်းပေါ်လေးပြောနေရတာပါပဲဒီမှာဘုန်းကြီးတို့တရားဓမ္မတွေဘုန်းကြီးတို့တွေမှာနိပတ်တပုံညရှိပါနိပတ်တပုံညရှိတဲ့ပုဂ္ဂိုလ်မှာဘယ်လိုအကျိုးကျေးဇူးတွေခံစားရတယ်ဘယ်လိုအည်သွေးတွေနဲ့ပြည့်စုံတယ်ဆိုတာလည်းပဲ အပြည့်ကျန်ကများမှာပြတ်ထားပါတယ်အဲ့ဒီနိဗ္ဗာန်ပုံညာတွေကတိတရဏ၅တိလာမဲချစေရံဆိုတာသန္တကုံမြဲသူဥပဒကဥပတိဥပတိကအရှိခံထားတယ်လေဒါနိဗ္ဗာန်ပုံညာတဲ့ပါပါတယ်ဘုရားတရားသံဃာယန္နာသုံးပါးကိုမတုံ့လို့သက်ဝင်ယုံကြည်နေတယ်၍ဒီတရဏဂုံမပြတ်ပါဘူးမပြတ်တဲ့၍တရဏဂုံတည်တဲ့ကုသိုလ်ဟာနိဗ္ဗာန်စွဲမြဲခိုင်းနေတာ တခြားအယူဝါဒတွေမပြောင်းသမျှဘုရားတရားနဲ့ငါရဏသုံးပါးယူမတန်တရားဖြစ်ပြီးတော့မပြစ်ပယ်သမျှဒီတရဏဂုံဆောက်တည်ရတဲ့ကုသိုလ်ဟာပုံညဟာနိပတ္တပုံညခေါ်ပါလေတကယ်ဥပဒကဥပဒိကကောင်ဖြစ်ရေးအတွက်ခြေက၅ပါးဒီလားပြည့်စုံနော်ဒီတရဏ၅ဒီလားတဲ့တမှုမှာရှောင်ကျင်တာခုမှုမှာရှောင်ကျင်တာမိစ္ဆာသတ္တမှုမှာရှောင်ကျင်တာလင်ညာပြောခြင်းမှာရှောင်ကျင်တာနဲ့မူရည်စီဝါတောက်ရှိခြင်းမှာရှောင်ကျင်တာရှောင်ကျင်တဲ့ ဒီတိလကုသိုလ်ဟာတိလပုံညာဟာမြဲစွဲပြီးတော့နိပတ်တဖြစ်နေပါတယ်ပြီးတော့မဲချစေရတာနဲ့တေးတံဆွန်းတပွဲပေါ့ဟိုခေတ်ကဆိုလို့ရှိရင်ဆွန်းညွန့်ပုဂ္ဂိုလ်ကမဲချရတယ်ဟိုတုန်းကမဲချတာအကြောင်းကဆွန်းညွန့်ပုဂ္ဂိုလ်ကမဲချပေးရတာအခုတော့အရာထဲမှာမဟာတို့မွဲတို့မဲတို့ဘာတို့ရှိပါတယ်အဲစေရတံဆွန်းတပွဲဆွန်းတပွဲတဲ့အခါကာလအာရုံအာလျော်စွာပေါ့လေမြဲမြဲမြဲဆွဲဆွဲစီကန်းတာ ဤတရဏ၅ခုကမဲချစည်ရတာ15ရဲ့ဆွမ်းဝါတင်ကလူသားတောက်ရေကနဲ့15ရဲ့တစ်ကြိမ်ကြလူသားနော်อืมအခုတော့တနေ့ဆွမ်းတို့တနေ့ငနေ့ဆွမ်းတို့ပေါ့လေဒါတွေလည်းပဲ15ရဲ့ဆွမ်းထဲမှာပါပါတယ်ပြီးတော့15ရဲ့ဆွမ်းဝါတင်ကဝါသူဝါစုတင်ကပေါ့ဟိုခေတ်ကတော့ဝါတွင်းကာလမှာဝါကျွတ်လို့ရှိရင်ဝိဖို့ရံအတွက်လူသားနဲ့တင်ကနဲ့ဝါကျွတ်ပြီးကာလမှာလူသားနဲ့တင်ကန်း ဝါ၃လ၃လပါလုံးမကြိုးမပေါက်ဖဲနဲ့ဗောလေတဏှာထဲမှာဝါဆိုပြီးတော့ပွာရဏပြုတ်ပြီးဝါကျုပ်ပြီးပုဂ္ဂိုလ်များကိုလူသားနဲ့သင်္ကန်းဟောဝါဆိုသင်္ကန်းခေါ်ပါတယ်အခုခေတ်တော့ဝါမဆုတ်ခင်နေ့ကကြိုတင်ပြီးတော့လူသားနဲ့သင်္ကန်းဖြစ်နေပါလေဝါကျိုးသင်္ကန်းလို့ဆိုရမှာပါပဲကြည့်သင်္လာကိုလည်းမပြည့်ရှင်ဘူးဆိုလို့ရှိရင်တော့ဝါကျိုးသင်္ကန်းခေါ်ဝါဆိုသင်္ကန်းတဲ့ဘာဖြစ်လို့ဝါကျိုးဖြစ်လာတယ်လဲဆိုတာတော့ တရင်ကျွပြီးလို့ရှိရင်ကထိန်ခေတ်ရောက်သွားတော့ကထိန်သင်္ကန်းကိုခန်းခန်းနာနာလှူကြတဲ့အလေးရှိနေတော့အဲ့ဒီကထိန်ခေတ်ကဖုံးလွှမ်းသွားတော့ဝါစုသင်္ကန်းမပေါ်လွယ်ဘူးမပေါ်လွယ်တော့ဝါကျွတ်ကနေပြီးတော့ဝါဥပြောက်လိုက်တော့ဓမ္မဝါကျွတ်သင်္ကန်းအနေဖြစ်လာတယ်လို့ဒီလိုပဲတွေးဆမိပါတယ်ဒီဟိုဝုထုတွေမှာတော့ဝါကျွကာလသို့မဟုတ်ဝါတွင်ကာလလူတန်းလို့အဲ့ဒီသင်္ကန်းဝိုးယုံရမ်းပြီးတော့တရားထုတ်တဲ့အခါမှာရဟနာတိဖြစ်သွားတယ်ဆိုတဲ့ ဝိတုကြောင့်လေးဆိုပါပါတယ်ဗမာပြည်မှာတော့ဒီဝါကျူတင်ကခေါ်တဲ့ဝါကျူတင်ကစိတ်ကတဲ့တမယဘယ်စိတ်ကစတင်လာတယ်ဆိုတာတော့မပြောနိုင်ပါဘူးထားပါတော့အခုဒီမှာဝါကျူတင်ကခေါ်ဝါကျူတင်ကနဲ့လူဒါနာနေ့စဉ်နဲ့အမြပါပဲဒီနေ့ဆိုလို့ရှိရင်ချိန်ပေါင်းဘယ်လောက်ရှိတော့ပါတော့30နဲ့3ချိန်တော့ရှိသွားပြီနော်အများကြီးပါတိတ်ဝန်တာကြာကောင်းနော်အဲ15ရက်ဆိုဝါတင်ကလူဒါတောက်ရီကနဲ့တောက်ရီကအများသုံးချိုးဖို့ရန် ဒီလိုဘာသာရေးသာသနာရေးအကြောင်းတိုက်တယ်မှာပဲဖြစ်ဖြစ်အပြင်မှာပဲဖြစ်ဖြစ်ပေါ့လေဒီတွေရေကနေတူတာပေါ့ဥက္ကံလေးတစ်ခုခုဖြစ်ဖြစ်ဟိုဘုန်းကြီးတို့ရိတ်တာထဲမှာဆိုလို့ရှိရင်ဒီလောင်ငန်းကြီးတွေလှုပ်ထားတာရေပိုက်ကြီးတွေများတွေ့ထားတာဗုဒ္ဓတဏ္ဍနုကအဖွဲ့ကဥသိပြီးတော့ဒီရဏရှင်အဲပုဂ္ဂိုလ်များရဲ့ကြီးငွေတွေနဲ့ဗောလေဓမ္မအတုံးချထားတာရေစင်ကြီးတွေလည်းပဲအမှန်ကြီးကျယ်ခမ်းနားပါလေဟိုတလောပြီးသွားတဲ့တသိန်းကျော်တာရေစင်ကြီးကလည်းအမှန်ကြီးကျယ်ခမ်းနားပါလေ ရေးတာမှရေးအခက်အခဲမရှိတော့အောင်ကိုပဲတခါတည်းဓမ္မပြည်ပြင်ဖန်တီးကြတာအမှန်ဝန္တာပြကောင်းတာရေတွင်းတို့ရေကန်တို့ရေပြင်းတို့အဲရေပိုက်တို့အကုန်လုံးဒီထဲမှာအကျုံးဝင်ပါတယ်ဒါနိဗ္ဗာန်ပုံညာတွေပဲသာဝရပုံညာတွေပဲကုသလံကတ္တဝါအာဝိဇ္ဇိယအာဝိဇ္ဇိတိအာဝိဇ္ဇိတိဘေယောဘေယောဝတ္တိဆိုတာကြင်ကင်ကျိုးရတဲ့ကုသလောက်ကိုလောက်ရတယ်လောက်ပြီးတော့လည်းပဲပြန်လီပြီးတော့နှလုံးသွင်းပါတဲ့သာဂနုတ္တိမြောက်အောင်အဲသာဂနုတ္တိမြောက်အောင်လို့နှလုံးသွင်းလို့ရှိရင် သာဂနုပတိဘာဝနာလေးလည်းဖြစ်ပြီးတော့ကုသိုလ်လေးလည်းပဲအပြစ်ဖြစ်နေပါလေတဲ့သာဂနုပတိပွားရလာအောင်ပဲအမှန်တရားကြည့်ကြခမ်းထားတဲ့အဲရေတွင်းတို့ရေကားတို့ရေစင်းတို့ရေပိုက်တို့ရေလောင်ငန်းတို့ဆိုတာသိမနာဝန္တာစရာကောင်းနော်ပြီးတော့ကျောင်းလူတော်ကနိဗ္ဗာန်ပုံရရှိသူမှနဲ့ကျောင်းကျောင်းနေရာလည်းပြည့်လို့ပါပဲသံဃာတွေနေဖို့ရာယောဂီမျိုးသားတွေနေဖို့ရာယောဂီမျိုးသမီးတွေနေဖို့ရာနိုင်ငံခြားယောဂီတွေနေဖို့ရာ ဓမ္မယုံကြီးတွေမနကြည့်ကြခံရတာပဲသုံးစားကြောင်းလေးအခုတိုးချက်သုံးစားကြောင်းဆိုလို့ရှိရင်တော့နောက်ပြီးသွားတဲ့အခါအနတ်ကိုချမ်းသာမှာပါအစာဝတ္တိကအများကြီးပါပဲပြီးတော့လည်းပဲရေကျိုးရေကျိုးအိမ်တို့ကုဒီအိမ်တို့ဒါတွေဆောက်လုပ်တာတွေအကုန်လုံးဓမ္မအစာဝတ္တိပါပဲဓမ္မကျောင်းသူတဝါတဲ့ကျောင်းသူတဝါကျောင်းသူတာပေါ့တူတယ်တန်တိုင်းတန်တိုင်းအများပူပေါင်းစုပြီးတော့တန်တိုင်းတန်တိုင်းပေါ့လေလူတဲ့လူဒါနတွေကဒါနိပတ်တ စွဲတဲ့မြဲတဲ့သာဝရကုသိုလ်တွေပါပဲဒါပဲကျောင်းလူတဝနိပါဒပုံညရှိသူမှနဲ့အဲ့ဒီလိုနိပါဒစွဲမြဲတဲ့ပုံညရှိတဲ့ပုဂ္ဂိုလ်မှန်သမျှဟာတောတာလိုပဲဂတိမြဲသူလည်းပဲမပြန်တဲ့တောတာပန်လိုပဲသူကဂတိမြဲပါတယ်တဲ့အပေမသွားပါဘူးတဲ့တောတာပန်နာသတိတန်ဒီဝတာနိကုလာနိလို့ဆိုရဲဒီတန်ဂတိနိပါဒတောတာပန်နာသတိတန်ဒီဝတာနိကုလာနိတဲ့အဲ့ဒီလိုနိပါဒပုံညရှိတဲ့ပုဂ္ဂိုလ်များရဲ့ ဂတိလာယဂတိဟာမြဲသည်တဲ့သောတာပန်နဲ့အလားတူသည်တဲ့တရားမထုတ်သေးတဲ့ပုဂ္ဂိုလ်များကတော့ဒီကုသိုလ်တွေပြုလို့နိဗ္ဗာန်ပုံညတကယ်ဆွေးမြဲတဲ့ကုသိုလ်တွေဖြစ်နေတော့မိမိတို့ဟာသောတာပန်နဲ့အလားတူတဲ့ပုဂ္ဂိုလ်တွေပါလားဆိုပြီးတော့အာယုံကြည့်ပြီးတော့တိတ်ကိုဝမ်းသာစရာကောင်းလားဒီရမှာတစ်ဆင့်ဆက်လိုက်မယ်ဆိုလို့ရှိရင်ပိုးပြီးတော့ဝမ်းသာစရာကောင်းတာအတူဆိုတာဟာအတူပဲအတူဆိုတာအစ်စ်မဟုတ်သေးဘူးအစ်စ်မဟုတ်သေးရင် အချိန်မီဖောက်ပြန်နိုင်တယ်ဆိုတာကိုလေကောင်းကောင်းသဘောပေါက်ပြီးတော့သောတာပန်အဖြစ်ဖြစ်ဖို့အတွက်လည်းပဲခုနတကယ်ကလျာဏမိတ်တာကောင်ဆရာကောင်းဖြစ်တဲ့ကြည်ပြင်းဆရာတော်ဘုရားကြီးရဲ့ကရုဏာမေတ္တာကရုဏာထားပြီးတော့စိတ်ဓာတ်ဘုံမျိုးအတိမှန်တိုးစေနိုင်တဲ့အစစ်မြင့်တဲ့သတိပ္ပံဘာဝနာတရားတွေအပေါ်ကြခဲ့တယ်လက်တွေ့ကျင့်စဉ်တွေဟောခဲ့တယ်ဟောခဲ့တဲ့ကျင့်စဉ်အတိုင်းဟောလေကျင့်လို့ အ ਨੇ ဆုံးဒီဘဝမှာပဲတမဲတဖို့ရရှိသွားလို့ရှိလူဖြစ်နေသာသနာတော်ကြီးနဲ့တွေ့ကြုံရရင်နောက်ပြီးတော့တကယ့်မဟာတောတာပန်တောတာပန်အဖြစ်ဖြစ်အဲ့ဒါကမှတကယ့်ကိုအပင်မလားတော့ဘူးဒီတော့တော်တော်လေးဘဝစိတ်ချနိုင်လောက်တဲ့အာထုတတဲ့ပုဂ္ဂိုလ်များလည်းပဲအမှန်တရားကျင့်ကျင့်ဆရာကောင်းတဲ့ကုသိုလ်တို့တွေနိဗ္ဗာန်ဘုံညာတွေရှိဖို့နေရတာတရားနဲ့မြောက်သေးပဲနဲ့ရောက်ဖို့ရန်တာဆုနေတဲ့ပုဂ္ဂိုလ်များလည်းပဲသောတာပန်နဲ့အလားတူတဲ့နိဗ္ဗာန်ဘုံညာတွေဒီမှာရှိဖို့အထုနေရတာစိတ်ကိုဝင့်တာစရာကောင်းနော် အများကြီးဝန်တာကြီးကောင်းလားဒီနေ့လည်းမကဘူးနှစ်နေ့လည်းမကဘူးဒီနေ့ဆိုလို့ရှိရင်33ချိန်မြောက်ဆိုတော့3နှစ်တောင်ရှိသွားနောင်လည်းအကြောင်းအားလျော်စွာဒီလိုဆက်လက်ပြီးတော့ဆောင်ရွက်သွားမှာပါဒီတော့အတိတ်ကပြုခဲ့တဲ့ကုသိုလ်တွေအခုပြုတဲ့ကုသိုလ်တွေအနာဂတ်ကုသိုလ်တွေနဲ့အလုံးပေါင်းစုပြီးတော့အာရုံပြုလိုက်မယ်ဆိုလို့ရှိရင်မိမိတို့ဟာတကယ်ကိုလူဖြစ်နေသာသနာတော်ကြီးနဲ့ကြုံကြိုက်တဲ့အခါသာသနာရဲ့လူအပ်ချက်သာသနာရဲ့တင့်တော်ချက်ဒီနှစ်ချက်ကိုကောင်းကောင်းသိနာလည်ပြီးတော့ ထိတိရောက်ရောက်သာသနာပြုနေတဲ့အမျိုးကောင်းသားအမျိုးကောင်းသမီးများဖြစ်ကြပါလားဆိုတာကိုလေအာယုံပြုပြီးတော့ဝန်တောင်းမြောက်ဖြစ်ရမှာပါအဲတစ်ချိန်တည်းမှာပဲခုနစာရွက်ကလေးလာပေးလို့တိုးချက်စူးစားကြောင်းကြီးအတွက်ပေါ့လေဒေါ်အောင်ကြီးဒေါ်ခင်အောင်တာမောင်ကျော်မောင်ကျော်သော သမီးမခင်ဆွေဦးမြေမောင်လေးထက်ကျော်မိသားစုအမ34ဦးချွေကုန်းလမ်းပဇွန်တော်ရန်ကုန်မြို့က အထက်ဆွမ်းစားကြောင်းအတွက်ကြက်ငွေ9000နဲ့တစ်ချိန်တည်းရည်သက်ချဖို့လူလူလာပါတယ်ဆိုတာနဲ့ဘုလိုမှာလာပြီးတော့ပေးတာနဲ့ဒါလည်းဖတ်ပြအသိဝန်တာပြကောင်းပါတယ်9000ဆိုတဲ့ဥထုငယ်နေတာမဟုတ်ဘူးပြီးတော့ဒေါ်သိန်းတင်ဒေါက်တာဒေါ်ကင်မြရီ45ပြည်လားရန်ကုန်တို့ကအထက်ဆွမ်းစားကြောင်းအတွက်ကြက်ငွေ1000နဲ့ကြက်1000နဲ့မှာ ဆံရမှုဆောင်ထားအပ်နာပြီးတော့ထူထမ်းပါလေဝင်တာတရားကောက်ပါလေနောက်ဥွှေကွန်ဥွှေလန်းဒေါ်တော်အုံး29ပတ်လန်းရန်ကုန်ကကိုဆောက်လုပ်ဆဲအထက်စွန်းစားကြောင်းကြီးအတွက်ကြက်ငွေတသိန်းတဲ့ရည်စက်ချလူသားမှာနေပါဦးဒီမှာအဲ့ဒါနိဗ္ဗာန်ဘုံညတွေပေါ့အကြောင်းတော်ကနိဗ္ဗာန်ဆိုနိဗ္ဗာန်ဘုံညတွေပဲသာသနာနဲ့ပတ်သက်ပြီးတော့ထူးမြတ်တဲ့ကုသိုလ်တွေပေါ့လေ သောတာပန်နဲ့အလားတူတဲ့နိဗ္ဗာန်ပုံညကုသိုလ်တွေကြီးပုဂ္ဂိုလ်ရတဲ့ပုဂ္ဂိုလ်တွေပေါ့မကြခင်ပဲတကယ်လို့မိမိတို့ကိုယ်တိုင်ကစိတ်ဓာတ်ပုံအတိမှန်တိုးစီနေတဲ့တရားတွေအာမတဝသေးဘူးဆိုလို့ရှိရင်အာထုတ်လို့ပြည့်ဝသွားပြီဆိုလို့ရှိရင်တကယ်သောတာပန်အဖြစ်ဖြစ်ပြီးတော့သာသနာနဲ့တွေ့ကြွားရုံနဲ့တဲ့အထီးပေါ့လေကုသိုလ်တွေတာဆူးနေတဲ့ပုဂ္ဂိုလ်တွေပေါ့อืมမနာကောင်းပါလေဒါသာသနာမိပြီးတော့ပြည့်ဝတဲ့ကုသိုလ်တွေပေါ့ဟောမေလာဘဝတာသာသနာနိဗ္ဗာယမဟာတံပုံညာမတုတံ မေအမကံဆရာမိဘဩဝါဒကိုကြာနာလိုက်နာနေကြတယ်ကျွန်ုပ်တို့တွေမှာမေအမကံပฏิဒုပါအေးသားနဲ့ကြည့်ရစင်စစ်လူဖြစ်ကိုရပြီးတော့သာသနာနဲ့တွေ့ကြုံနေမိမိကိုမိမိတို့ပုဂ္ဂိုလ်မိမိတို့မိသားစုအဖို့ရဟောလာဘဝတာဩအယတော်လီစွာဩကံကောင်းလီစွာတကားသာသနာဗုဒ္ဓမြတ်စွာ သာသနာတော်ကြီးကို သာသနာကုန်းုပ်စိတ်ဓာတ်သုံးပါလုံး ယဉ်ကျေးယဉ်ကျေးဖို့ရန်ဆုံးမကြောင်းဖြစ်တဲ့ဘုရားမြတ်စွာသာသနာတော်ကြီးကိုနေသာယာအာဟုတခုအမိပြု၍နေသာယာလက်တွေ့ကျင့်သုံးခြင်းအားဖြင့်အာဟုတခုအမိပြု၍မဟာတန်ကြည်ကျယ်မှုမြတ်လစွာသောဘုံညာနုနာနိဗ္ဗာန်သုံးနံသောချမ်းသာခြင်းကိုဖြစ်စေခြင်းကသွားနိုင်တဲ့ပုံရခေါ်တဲ့ကုသိုလ်တို့ကိုဘုံညာမိမိရဲ့ယုံနာခြင်းကိုဖြစ်စဉ်တန်ရှင်းစေ၍လူဝင်ဆန္ဒကိုဖြစ်ခြင်းပေးတဲ့ပုံရခေါ်တဲ့ကုသိုလ်တို့ကို ပတူတံ33ကြိမ်မြောက်ယခုအခါမှာဖြင့်အောင်းအောင်းမြင်မြင်ဖြင့်လက်ကျဲပွားများအောအထုရပါပြီတကား33ကြိမ်မြောက်ဝါစုသင်္ကန်းစက်ကပ်တန်းကြောင်းပြပြီးတော့ စေရနာတတ္တတရားပြည့်စုံကြတဲ့တရားဓမ္မတွေဟာသူပေါင်းပြီးတော့ဘာသူသင်္ကန်းထူတန်းကြပါလားသုံးတင်သုံးတဲ့နဲ့သုံးတင်မြောက်အနေနဲ့ဒီနှစ်ဝါစုသင်္ကန်းလို့ဒီမှားပြီးတော့ထူတန်းတာဟာသံဃာကိုဥတည်ပြီးတော့ထူတန်းပါတယ်တချို့လည်းပဲသင်္ကန်းပါလာတာရှိပါတယ်တချို့လည်းပဲသင်္ကန်းမပါဘဲနဲ့ဥထုငွေ ခေတ္တံရေးပေါ်ဒီလိုယူသွားတာလည်းရှိပါတယ်။ကျမ်းဂန်အရှိဆိုလို့ရှိရင်တော့ယထာတယကဝတ္တန္တိတထာပฏิပိစိတဗံဆိုတာယထာကျင်ချင်းအားဖြင့်ဒါယကအလူဒါယကတို့ဒီဝတ္တန္တိဒီကိစ္စဒီအတွက်ဒါကိုလှူပါတယ်လို့နှုတ်ရပြီးတော့ပြောဆိုကြကုန်ဤတထာထိုပြောဆိုတဲ့အတိုင်း ပฏิပိစိတဗံသာသနာပိုင်းဆိုင်ရာကမလွှဲမသွေကျင့်သုံးရမယ်လို့ဒီလိုမိနိပရိပါဒရှိထားပါတယ်ပြီးတော့ဘာသူသင်္ကအတွက်ရည်စူးပြီးတော့လှူဒန်းတယ်ဆိုလို့ရှိရင်ဒီအတွက်ပဲသုံးရပါတယ်တခြားအတွက်မသုံးရပါဘူး။ဒါဒီထုံးတာရှိပါတယ်။ဒါပေမဲ့လို့ ခြားပူရာဆန္ဒလေးရှိလို့ရှိရင်တန်ဃာအတွက်လိုတဲ့ပကံတို့ခွက်တို့အိုးတို့စသည်ပေါ့လေဒါတွေသုံးရပါတယ်ကွာအဲ့တော့အဲ့ဒီလိုသုံးမှုရာအတွက်တန်ဃာမှာအဲပန်ကြားဖို့လိုပါတယ်အဲ့ဒီပန်ကြားဖို့အတွက်ကတော့ဓမ္မတာဝန်ရှိတဲ့ပုဂ္ဂိုလ်ကတန်ဃာကိုပန်ကြားရပါတယ်ပြီးတော့အခုကြောက်ရလာတဲ့တန်ဃာတော်ရှင်များများဝါဇုသင်္ဃအတွက်ကအ ပူရှာတဲ့ကြေးငွေတွေရှိလို့ရှိရဲ့တခါတည်းညီညွှန်းတဲ့အတိုင်းဒီကိစ္စအတွက်ဒီပစ္စည်းလှူပါတယ်ဆိုရင်အဲ့ဒီကိစ္စမှာအသုံးချအသုံးချလို့ပူရှာတဲ့ဟာတင့်တော်သလိုအသုံးပြုနိုင်ရတန်ခါအတွက်ပေါ့လေတန်ခါအကျိုးများအောင်အသုံးပြုနိုင်ရဘဝခွဲရောက်စသည်ဝေရအဲ့ဒါအတွက်တန်ခါများကကျင့်တတ်ကြပါလို့ ပန်ကြပါတယ်။တန်ဃာများကကျင့်တတ်ကြပါလို့ပန်ကြပါတယ်။တန်ဃာများကကျင့်တတ်ကြပါလို့ပန်ကြပါတယ်။အလုံးကြီးစိတ်ချဖို့နော်ရှင်မြတ်တို့ဖရာရှင်မြတ် မိတော်တို့သည်ဘုဒ္ဓမြတ်စွာသာသနာတော်ကြီးဤတိုးတက်ကြီးကကျင့်ပွားပါစေခြင်းကျိုးမှ၎င်းသံယောဆင်းမှလွတ်မြောက်၍နိဗ္ဗာန်ကိုမျက်မှောက်ပြုပါရခြင်းကျိုးမှ၎င်း လွန်ခဲ့တဲ့နှစ်များကဝါစုတင်ကသက်ကလှူဒန်းတဲ့ထုံးရှိခဲ့သလိုလွန်ခဲ့သောနှစ်နှစ်ကသံလုံအဲသံလုံတော်မူတွေတော့အနန္တကြီးဆိုတော့ရှင်ကျတော်ဘုရားကြီးဤသံလုံအထိတ်မှပူဇော်ဝဲ ပြုခဲ့တဲ့ထုံးရှိသလိုတန်လုံတော်မူသုံးနှစ်ပြည့်ကွယ်လွန်အထိမ့်မှနေအဖြစ်ပြုဖို့ရန်လူလာကြသည့်အတိုင်းဝါသူတင်္ကန်း33ကြိမ်မြောက်တက်ကလူတန်းရန်လူလာကြသည့်အတိုင်း ဤနေရာဌာနသို့ညီညာဖြာဖြာရောက်လာကြပြီသံဃာတော်ရှင်မြတ်များဤမျက်မှောက်တော်၌ကိုယ်ရာသုံးပါးနှင့်တကွာအင်္ဂါ၈ပါးရှိသောဥပုသ္တိလကိုဆောက်တည်ကြပါကုန်၏ အတိအတိသောဝတ္တုသင်္ကအပါဝင်ခြံရံဖြစ်သောခိဖနာမျက်နှုတ်တို့ဘဝပစ္စည်းတို့ကိုလည်းတရားရှိပါသောရှင်မြတ်များအားတန်းကြပါကုန်၏ကြွရောက်လာသောသံဃာတို့ရှင်မြတ်ပေါင်းအားလည်း ဝမြတ်သောသဝေသောဖွယ်တို့ကိုအလိုရှိတိုင်းသာသုံးနိုင်ရန်ကျွေးမွေးဆက်ကဥဒံပူဇော်ကြပါကုန်၏ကြွရောက်လာသောအပြိတာပေါင်းအားလဲမုံမြတ်သောသဝေတို့ဖြင့်အလိုရှိတိုင်းသာသုံးနိုင်ရန် ဤကင်းဧခံကြပါကုန်၏အဲတိုးချဲ့သောအတွဲအတုံးချရာအတိတိသော9000ငွေ1000ငွေတသိန်းငွေတို့ကိုဆံရမှုဆောင်ထံအနှံ၍ဉာဏ်ကြပါကုန်၏ ဤသို့ပြုလုပ်ခြင်းဖြင့်ဤသို့တော်ရှင်ဆရာတော်ဘုရားကြီးဤဘုံကျေးဇူးတော်တို့ကိုအောက်မေ့ခြင်းခြင်းကသူမြတ်စွာပူဇော်မှုပြုကြပါကုန်၏ဤလူနဲ့စသောပရိယဝေ၃နှစ်ပြောင်း တန်လုံတော်မူအထိတ်မှဖြစ်ဖြင့်ဆောင်ရရတော့ဤကုသိုလ်ရေးနဲ့ဆက်၍ဝမ်းမြောက်ဖွယ်ရာအနုမောဒနာတရားတော်ကိုလည်းရုပ်သေးစွာနာကြကြပါကုန်၏ဤကောင်းမှုအပေါင်းသည်အတဝတရား၄ပါးတို့၏ကိုယ်ရကုံရောက်ဖြစ်သော မဲ့ညာဖုန်ညာနိဗ္ဗာန်ကိုလက်ဆောင်ပါသည်သည်ဤကောင်းမှုကုသိုလ်ရဖို့ကိုဤဘဘိုးပါဆရာသမားသူမျိုးညာတိမိတ်ဆွေပေါင်းတို့အား၎င်းဤရ၌ရောက်ရှိနေသောဤတာပေါင်းအား၎င်း ကျွန်ုပ်တို့ဤကိုသောနာအိမ်သောနာမြို့သောနာသာသနာတော်သောနာလောကကိုဆောက်ရှောက်သောနာတရားမင်းညမမင်းသတ်ရှိသောလုံးစုံသောနာပေါင်းတို့အား၎င်းလုံးစုံသောတတ္တဝါပေါင်းတို့အား၎င်း မြတ်ပေဝေပါကိုဤမြတ်ပေဝေပါကိုဤလုံးစုံသောအတူအပေါင်းတို့သည်ကျွန်ုပ်တို့နှင့်သတ္တုသမယမြတ်ရကြ၍ကိုယ်စိတ်နှပြသံသာကြပါစေမြတ်မြတ်မြတ်ရော